ဟေဘေဩရစာခန်းကြီး၄အငယ်၁မှ6ထိုကြောင့်ဖျားသခင်ချမ်းသာတဲ့သို့ဝင်ရသောအခွင့်ကို ပေးသောဂတိတော်သည်ငါတို့၌ရှိလျက်နှင့်တင်တို့တွင် အချို့တို့သည်မမိဘဲနေမည်ကိုစိုးရင်ကြကုန်အံ့ငါတို့သည်ဝမ်းမြောက်စရာတရင်ကိုထိုသူတို့ကဲ့သို့ကြားရကြပြီတို့ရတွင်သူတို့ကြားရသောတရားစကားသည်ကြားရသောသူတို့အထက်၌ယုံကြည်ခြင်းနှင့် မယောနှောသောကြောင့်အကျိုးကိုမပေးငါတို့မူကားယုံကြည်သောသူဖြစ်၍ဘုရားသခင်ချမ်းသာတဲ့သို့ဝင်ရကြ၏ထိုတို့နှင့်အညီဗျာဒိတ်တော်ကသူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟု အမျက်ထွက်၍ငါချိန်ဆိုသည်ဟုလာ၏ချမ်းသာဟုဆိုသောကဘာဥကပင် အမှုရာတို့ကိုပြီးစီး၍ငြိမ်ဝတ်တော်မူရာချမ်းသာဟုဆိုလိုသည်ခொနရက်မြောက်သောနေ့ကို အကြောင်းပြု၍ကျမ်းစာတစ်ချက်၌လာသည်ကားဘုရားသခင်သည်မိမိအမှုအရာလုံးစုံတို့ကိုပြီးစီး၍ခေါ်နေရမြောက်သောနေ့၌ငြိမ်ဝတ်စွာ နေတော်မူ၏ဟုလာသည်ထိုကျမ်းစာ၌တဖန်လာသည်ကားသူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုလာသည်ထိုကြောင့်အချို့တို့သည် ဝင်ရကြ၏ဝမ်းမြောက်စရာတရင်ကို ရှေးဥစွာကြားရသောသူတို့သည်မယုံကြည်သောကြောင့် မဝင်ရကြပြီအငယ်9မှ10တပန်တုံယနေ့တွင်တင်တို့သည်ဗျာဒိတ်တော်အတန်ကိုကြားလျက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့် ဟုဆိုသည်ဖြစ်၍ဤမြတ်လောက်ကာလကြာပြီးမှယနေ့ဟုဒါဝိဒ်ကျမ်းစာ၌လာသောအခါဇုံတစ်ခုသောနေ့ရက်ကိုတေချာစွာမှတ်သားသည် ယောရှုသည်ထိုသူတို့ကို ချမ်းသာပေးသည်မှန်လျှင်၊ထိုနောက် အခြားသောနေ့ရက်ကိုအဘယ်ဆိုဘွယ်ရှိသနည်း။ထိုကြောင့်ဘုရားသခင်၏လူတို့အဘို့အလိုငှါငြိမ်ဝပ်ခြင်းချမ်းသာတမျိုးသည်ကျန်ရစ်သေး၏။ဘုရားသခင်သည်မိမိအမှုအရာတို့ကိုပြီးစီး၍ငြိမ်ဝပ်စွာ နေတော်မူသည်နည်းတူ၊ထိုချမ်းသာထဲသို့ ဝင်ရသောသူသည်လည်းမိမိအမှုအရာတို့ကို ပြီးစီး၍ငြိမ်ဝပ်စွာနေရ၏။ အငယ်17မှ16ထိုကြောင့်ဣဒရီလလူတို့သည်မယုံကြည်သောစိတ်ရှိသဖြင့်လဲတကဲ့သို့ငါတို့သည်မလဲထိုချမ်းသာတဲ့သို့ဝင်ရမည်အကြောင်းကြိုးစားအားထုတ်ကြကုန်အံ့ဘုရားသခင်ဤနှုတ်ကပတ်တရားတော်သည်အသက်ရှင်ခြင်းတကူးနှင့်ပြုပြင်ခြင်းတန်လျက်တကားတို့ထက် ထက်ချင်းနှင့်ပြည့်စုံသည်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်းအယိုးစင်နှင့်ချင်းစီကို၎င်းပိုင်းခြား၍ ထုတ်ချင်းခွင့်တတ်၏စိတ်နှလုံးအကြံစီများကိုလည်းသိမြင်တတ်၏ငါတို့ကိုစစ်ကြောစီရင်တော်မူသောသူရှေ့၌မထင်ရှားသော အရာဆုံးတစ်ခုမျှမရှိခတ်သိမ်းသောအရာတို့သည် အကွဲအကာမရှိဘဲမျက်မှောက်တော်၌လှန်ထားလျက်ရှိကြ၏ယခုမူကားကောင်းကင်ဘုံတဲသို့ကြွဝင်တော်မူသောယေပရဟိမင်းအကြီးကြီးဟုသောဘုရားသခင်၏သားတော်ယေရှုသည်ငါတို့၌ယေပရဟိမင်းဖြစ်တော်မူသောကြောင့် ငါတို့သည်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်အံ့ငါတို့ယေဘရဟိမင်းသည်ငါတို့ခံရသောဆင်းရဲဒုက္ခများကြောင့်မကျင်နာနိုင်သောသူမဟုတ်ငါတို့ခံရသည့်ဤသူ အမျိုးမျိုးသောစုံစမ်းနှောက်ယှက်ခြင်းတို့ကိုခံဘူးသောသူ ဖြစ်တော်မူ၏တို့ရတွင်ဒုစရိုက်အပြစ်နှင့် ကင်းလွတ်တော်မူ၏ထိုကြောင့်ငါတို့သည်တနာချင်းဂရုဏာကို၎င်းတော်လျော်သောမဆာခြင်းကျေးဇူးတော်ကို၎င်းခံရမည်ကြောင်း ရဲရင့်သောစိတ်နှင့်ကျေးဇူးပလ္လင်တော်သို့တိုးဝင်ချဉ်းကပ်ကြကုန်အံ့